ဒီနေ့ကစတိပဋ္ဌာနပွားစီကဓမ္မအားလုံးပါဝင်နိုင်ဆိုတဲ့ဆိုစကားအရာပါလိမ့်တိပဋ္ဌာန်တရား၄ပါးကိုပွားများလို့ရှိရင်သမပဒံ၄ပါးစသည်မဂ္ဂင်၈ပါးပရိပုဂ္ဂိယတရား39ပါးပါသွားတော့ ထူးခြားခြားကုသိုလ်တရားတွေဟာကိုယ်ပါဖြစ်လာတာပဲအဲလိုဖြစ်ဖို့ရအတွက်မယုံမသိလို့လို့ရှိရင်ပမာဒယုံသိသိလို့လို့ရှိရင်အပမာဒဆိုတာကိုအဲဒီပြောတော့ပါတယ်နောက်ပြီးတော့မပြတ်အာမထုတ်ခဲနဲ့ရဏရဏပြီးတော့နေလို့ရှိရင်လည်းပဲ ရနာတဲ့အခိုက်အတန့်မှာတော့ကိလေသာတွေဝင်နေပမာဒတွေဖြစ်နေတာပဲ။ဟွန်းမမှတ်မိရတွေကများတာပါပဲတော့။မေးမှုပောဆာမှုခေါ်တဲ့ပမာဒတွေကြီးပဲတနေ့လုံးလုံးဖြစ်နေမှာပါပဲ။အထုနိုင်တာလေးရတဲ့တဏှာကြီးလောက်နှစ်နာရီလောက်ဆိုတော့မရှိမှပြီပဲနဲ့ ပေါ်ပေါ်ဆဆနေတဲ့အချိန်လေးတော့ဗောလေနိုင်ပေါင်းများစွာ22နာရီ23နာရီဗောလေအချိန်ကလွဲလို့ရှိရင်တော့ဉာဏ်တဲ့အချိန်မှာအတွင်းမှာတော့မိလျော့ပွတ်ဆမှုပမာဒတွေကြီးပဲအဲ့ဒါကြီးတွေ့ကြည့်တော့လိုပါတယ်ဓမ္မဟာအဲ့အဲ့လိုမဖြစ်ရအောင်ဆိုပြီးတော့ အဲစင်စစ်မပြတ်မယမနာအထုတ်နိုင်မှတရားကြတာအဲဒါလို့မဟုတ်ဘူးဆိုလို့ရှိရင်တော့ခဏိကသမารီလေးတွေပေါ့စိတ်ကနေမလားဖြစ်နေတဲ့ခဏိကသမารီလေးတွေအာယုတိပေါ်ကိုက်ပေါ်ကိုက်မှာပေါ့လေဆရာဆိုင်ချိန်သားကပြီးတော့ဆွေးမဲစွာရှုလို့ အဲ့ဒီရှုပြအောင်မှာတခဏတခဏဆက်စိတ်ကြတဲ့သမာဓိလေးတွေဟာခက်ပြန်နေတော့တာပဲစွန့်ရင်မကောင်းတော့ဘူးပေါ့တခုနဲ့တခုဆက်ဆက်ပြီးတော့နေမှစွန့်ရင်ဆိုတာဖြစ်နိုင်တာပါပဲဒီလိုတော့ချီကုံချီကုံဆိုတာပါလေ အဲခြေကုန်လေးပြတ်နေတော့တာပဲကွာအဲဒါလို့ဆိုလို့ရှိရင်ဥပဒနာညာထက်ထက်တန်တာပြည့်စုံစုံဖြစ်ဖို့တော့တော်လေးခရင်သွားပါပြီနောက်ပြီးတော့ဥလီနာဝတိတာတွတ်ဆုပ်သောဖြစ်မှုရှိခြင်းဆိုတွတ်ဆုပ်သောအခြေအနေရှိခြင်းပါလေ တွတ်ဆုပ်ရောရပြီးတော့ဖြစ်နေတဲ့သဘောပါပဲလုံလဝရိယတွတ်ဆုပ်ရောရပြီးတော့နေတဲ့နေတဲ့သဘောပါပဲဘုရားမြတ်စွာကကိုယ်ရဲ့ပေါ်သမျှအာယုန်ကြီးစိတ်ကလေးရောက်တော့တတိလေးအမြဲတစေကတ်နေအောင်အာတာပဆိုတာပါအတ္တပါဆိုအပူတပြင်းအာထုတ်ရတာ လုံးလုံးကြကြတက်တက်ကြောကြဖြက်ဖြက်လက်လက်ရှိရမယ်ဆိုတာဟုတ်တော့အတိတ်ခွဲအူလေးရဆက်မလို့ရအောင်ဆိုပြီးတော့အဲ့ဒါလိုလုံးလဝိရိယမျိုးရဲရဲတဲ့သဘောမျိုးတွတ်ဆုံနေတာပေါ့လေအဲတွတ်ဆုံနေတဲ့အခါမှာမမလူပဲနဲ့မိတ်သွားတာတွေကများနေတာပေါ့လေ အခုကာလအများနဲ့ပေါင်းစုပြီးတော့လုပ်ရတဲ့ကိစ္စတွေမှာတချို့တချို့ပုဂ္ဂိုလ်တွေပြင်မမှာစိုးလို့ပါလေချောင်းခိုးတာခြေသာခိုးတာပါလေအများကလိုအားအပြည့်ပေးရမလားပေးနေတာကိုကလိုအားအပြည့်မပေးဘဲနဲ့တက်တန်တော့သာပေါ်လေခြေသာခိုးတဲ့သဘောမျိုးပေါ့ လောအားအပြည့်မပြေးနိုင်တော့လောအားပြည့်ပြေးနိုင်ပြေးနိုင်ပါမှအကျိုးကျေးဇူးရှိတာ哦အပြည့်မပြေးနိုင်တော့သူ့ဘာကဝိရိယကြီးလိုသွားပြီဆိုရင်ဆုံးရှုံးတော့ဗောလေတတိကြီးလည်းဆုံးရှုံးသွားပြီစိတ်ဆူဆူသမားကြီးလည်းဆုံးရှုံးသွားပြီပြီးတော့ယုံနာပိုက်ချတိမူကအစ ဥပဒနာဉာဏ်နဲ့ဆုံးရှုံးသွားပြီအဲ့ဒါကြီးဆုံးရှုံးတာပဲတော့အဲ့ဒါဟာမေလျော့ပို့ဆောင်ပမာဏတွေပါပဲအဲ့ဒီလိုမဖြစ်ဖို့လည်းပဲသိအရေးကြီးပါတယ်တော့နောက်ပြီးတော့နိခိတခြံတတ်တာတဲ့ခြားထားအပ်သောအလိုဆန္ဒရှိခြင်းပေါ့လေ လူလားမှုဆန္ဒကိုလျှော့ချထားခြင်းပေါ့လေဆောစောကတော့သီပ္ပံဘာဝနာတရားရဲ့အခုကြီးတွေကိုသိပြီးတော့ပေါ့လေစိတ်ဆင်ခြင်မှုကအစအကျိုးခုနှစ်မျိုးတော့ရပါလားဆိုတာပေါ့လေသီပ္ပံကိုကြီးတွေသိပြီးတော့ယုံကြည်မှုတွေရှိခဲ့တယ်ဒီခုံကြီးတွေကိုရလို့တဲ့ဆန္ဒလည်းရှိခဲ့တယ် တောင်းဆိုခဲ့တာအဲ့ဒီဆန္ဒကတိုက်တွန်းပေးတဲ့အတိုင်းပေါ့လေရိတ်သာရောက်လာတယ်ရိတ်သာရောက်လာတဲ့ခါကျတော့ယူတီတီစိစိဆက်ဆက်အာမထုတ်တော့အထုံးကြီးအကျိုးမပေါ်ဘူးပေါ့အလုံးလုံးကြည့်လို့အကျိုးမပေါ်ဘူးဆိုလို့ရှိရင် ပြင်းလာတာပဲယောဂီကစိတ်ဆက်ပြီးတော့အတုတူဆန်းတော့လည်းမရှိတော့အဲလိုရှိတတ်ပါတယ်ဓမ္မဆန္ဒတွေယောဂါပြီးတော့နေတာပေါ့ထိုလာတဲ့ဆန္ဒတွေကိုလျှော့ချလိုက်တာထူပါဘူးလေဆိုပြီးတော့အဲလိုလျှော့ချလိုက်လို့ရှိရင်အထောက်မှုလည်းပဲလျော့သွားတော့တာပါ ဆန္ဒရှိပါမှဆန္ဒပြင်းပြီးပြင်းပြပါမှအထုပ်မှုကလည်းပဲပြင်းပြတာပဲအပူဒီပြင်းအထုပ်မှုတက်တက်ကြွကြွအထုပ်မှုမယမနာအထုံမှုပေါ့ဒီဖြစ်ဖြစ်လာလာအထုံမှုဆိုတာဒါလေးဖြစ်လာတာပေါ့ဆန္ဒအရှိမရှိလို့ရှိရင်အဲ့ဒါတွေလည်းအရှိမရှိဘူးဆန္ဒညော့နေလို့ရှိရင်လည်းအဲ့ဒီအထုံမှုကလည်းပဲညော့သွားတာပဲ လျှော့ချလိုက်ပြီးယောဂတာပဲအဲ့ဒါလိုလိုယောဂတဲ့စိတ်ဆန္ဒကိုပေါ့လေလျှော့ချလိုက်လို့ရှိရင်အထုံလည်းယောသွားတော့အဲ့ဒါလိုဆန္ဒဝိရိယတွေယော့နေတဲ့အခါမှာလည်းပဲမမှတ်မိတာတွေကလွတ်သွားတာတွေကမြင်တတ်ပါတယ်အဲ့ဒါတွေလည်းပဲမလျော့ပွတ်ဆမှုပမာဒတွေပါပဲ နောက်ပြီးတော့နိခိတဒုရတာဖြတ်ထားသောတောင်းရှိခြင်းတောင်းဆိုတာကိုတရားပါပဲတောင်းတရားလို့လည်းတွဲဆုံးပါတယ်တောင်းတရားဆိုတာကမလွဲမသွေပြုရမယ်ကိစ္စပါပဲဟမ်သူကလည်းနိုင်တယ်မှမေးလို့မရဘူးလုတ်ကိုလို့ရမယ်ဟာပဲတောင်းပါ လူရဲလို့ဖြစ်လာပြီဆိုလို့ရှိရင်ကိုယ်ဝူရတွေနှုတ်ဝူရတွေအတိကိတရှင်းဖို့လူတိုင်းမှာတာဝန်ရှိပါတယ်စိတ်နဲ့စိတ်ထားတွေတန်ရှင်းဖို့အတိညာဉ်ပြည့်စုံဖို့အဲ့ဒါတွေဖြစ်ဖို့ရာအတွက်တာဝန်ကိုတရားတွေရှိရပါတယ်အဲ့ဒါတွေပြည့်စုံလို့ရှိရင်ကိုယ်မှာပြောစရာကြဲစရာဖြစ်နေ နေပြီးတော့တန်ရှင်းလာတယ်သူတို့ကလည်းပဲမစော်ကားတော့ကိုကိုကိုမမှားရအောင်ထိမ့်ဖို့နဲ့သူတို့ဘာကိုမစော်ကားမိရအောင်ပေါ့လေလူတွေမှာတာဝန်တရားရှိပါတယ်အဲ့ဒီတာဝန်တရားတွေချထားတော်ကိုရှိတယ်တာဝန်တရားတွေကိုအထုတ်မှု တောင်းတရားတွေချထားခြင်းဆိုတာပေါ့နော်ဟိုတရားတွေပြက်ကွက်လေရှင်းနေတာပေါ့နော်ဟွန်းအထုနေစေကာလမှာပေါ့လေကိုယ်အပေါ်ဆဆအလုံးလုံးတော့တရားကမတက်နိုင်တတိသမารီကလည်းမရဘူးအဲလူခါမျိုးမှာပဲဖြစ်စီပေါ့လေ မကြမ်းပါလို့ပဲဖြစ်စေပေါ့လေအခြားအခြားအကြောင်းရှိလို့ပဲဖြစ်စေပေါ့လေအမထုတ်ပါဘူးလို့လက်လျှော့လိုက်လို့ရှိရင်ဒါဝတရားတွေချလိုက်လို့ရှိရင်ရှုမှတ်ဖို့ဘာမှဖြစ်တော့မမှန်မိတဲ့မေလျော့ပေါ်ဆောင်မှုတွေကအများကြီးပဲဖြစ်လာတော့တာပါပဲ အဲ့ဒီပမာဏကတော့အဲအလွန်ပဲကိုပဲထေရှားနေပါတယ်တော်တော်များများကတော့ဒီလိုအမတ်ကံချက်ရှိတဲ့တရားအထုတ်ဖို့ရပါလိမ့်စိတ်တောင်းမှမကူမိကြပါဘူးဟွန်းဒီလိုပါကိုလည်းပဲ အဲတချို့ပုဂ္ဂိုလ်တွေလည်းသူတစ်ပါးကတော့မှအမထုတ်ဖို့လိုက်ပြီးတော့ပေါ့လေပိတ်ပင်နေတာမျိုးလည်းပဲရှိတတ်ပါတယ်သူကတော့စာစုံနဲ့လည်းခိုက်တယ်လို့ဆိုရမှာပါပဲစာထဲမှာဆိုထားတာပုဂ္ဂိုလ်၄မျိုးပုဂ္ဂိုလ်၄မျိုး တိုက်တာပြီးတော့ပြထားတယ်စာအနေနဲ့ပေါ့လေ ရုပ်ရည်ကိုဆန်ထားသူက၃ယောက်မှ၂ယောက်ရှိတယ်ပြီးတော့အတန်ကောင်းတာကိုဆန်ထားသူက၄ယောက်မှ၃ယောက်ထား၃ယောက်ရှိတယ်ပြီးတော့ခေါင်းခေါင်းပါးပါးပေါ့လေစင်စင်ရဲရဲ จิตသုံးတဲ့ပုဂ္ဂိုလ်ကိုအထင်ကြီးစံထားသူက6ယောက်မှ9ယောက်ပဲရှိတယ်မလဲဘူးသူကတော့အိန္ဒိယမှာဆိုလို့ရှိရင်စွစွရဲ့ကျင့်တဲ့ပုဂ္ဂိုလ်တွေပေါ့သူကိုယ်တုံးလုံးအဝတ်မပါဘူးအစားတော့လည်းချိုးချတယ်အဲ့ဒါတွေဆိုသူတို့သိပြီးတော့ဆန်ထားကြတယ်တော့ အဲနိလကြကျင့်သုံးတဲ့ပုဂ္ဂိုလ်ကို အောက်တမ်းကြရအောင်လို့ဆောင်မကူညီစောက်ရှောက်အစဉ်တန်းမြင့်နေပေးတဲ့ဓမ္မအစစ်ကိုစံထားသူပါတဲ့လူတသိန်းပါတယောက်ပဲရှိတယ်လို့ဆိုရတယ်။အဲ့ဒါနဲ့တွေ့ကြည့်မယ်ဆိုလို့ရှိရင်တော့ အများစုကတော့တရားထုတ်ဖို့ရာစိတ်တော်မကူးမိဘူးဆိုတာတော့ကြိုက်နေတာပါပဲကိုယ်လေးစိတ်မကူးမိတာမဟုတ်ဘူးသူတစ်ပါးကိုလည်းပဲအထုတ်ဖို့တိုက်တိုက်တွန်းတွန်းလည်းမရှိဘူးလက်ပြီးတော့တောင်မှပိတ်ဆို့နေတာမျိုးရှိတတ်ပါတယ်အဲဒါမျိုးတော့ယေမြတ်စွာဘုရားဟောထားတဲ့ဓမ္မစံထားသူတသိန်းထဲမှာတယောက်ဆိုတာပေါ့လေ အခုခေတ်လူတွေလည်းပဲဒီသိန်းထဲမှာမိမိတို့တယောက်ပါမပါဆိုတာပေါ့လေရှိရှိဖို့တော့လိုအပ်ပါတယ်တမန်အဲဒီလိုပုံကိုယ်တွေမှာတော့တဘောဝါလုံးတစ်သက်လုံးပေါ့လေမိလျော်ပို့ဆမှုတွေကြီးပါပဲအဲဒါကတော့မိလျော်ပို့ဆမှုအသေးစားလေးတော့မဟုတ်တော့ဘူး ဝိလျောပေါ်ဆံမှုအကြီးစားကြီးဆိုရမှာပါပဲအဲဒီမှာအထုတ်ဖို့ဝန်ချထားတာကတောင်တရားတွေလေဟင်းပြက်ွက်နေတာကကိုယ်အတွက်တင်မဟုတ်ဘဲနဲ့သူတစ်ပါးအတွက်လည်းပဲဝန်ချထားတာကတော့အဆိုးကအဆိုးဆုံးလို့ဆိုရမှာပါပဲဒီမှာအဲဒီပုဂ္ဂိုလ်အစာမျိုးမရောက်ရအောင်ပေါ့လေ ကိုယ့်အတွက်လည်းပဲအခုလိုထိတ္တဇကုသိုလ်တရားတွေပွားဖို့မလျော့ပေါ်စားလည်းပြည့်ွက်တာသူတစ်ပါးအတွက်လည်းပဲမတိုက်တွန်းသည့်တရားတော်ကဟန်တာရာမျိုးပေါ့လေအဲ့ဒီအဆိုးဆုံးအနေထားရောက်ဖို့ရာအတွက်ကတော့စိတ်ကိုအရေးကြီးပါတယ်တော့တချို့လည်းပဲလူမှုကိစ္စတွေကိုစွန့်ထားခဲ့ပြီးတော့ပေါ့လေ လူအသေးရောမဟုတ်ဖ ೇನೆ သူတော်စင်အသွင်နဲ့ပေါ့လေဝင်ချထားတာတွေလည်းပဲဒါတွေလည်းပဲစဉ်းစားစရာကောင်းလာပါပဲလူမှုကိစ္စဝါဝါကြီးဆွန်ထားလို့ရှိရင်လူချမ်းသာတွေတော့ဆုံးရှုံးသွားပြီဒီတော့နောက်တဘဝခံယူတဲ့အခါမျိုးမှာလူကိစ္စလူချမ်းသာရဲ့အစပေါင်းများစွာသားတဲ့ချမ်းသာကို ရေးစာသို့မဟုတ်ပို့ပြီးတော့ရရှိရမယ်မရရှိဘူးဆိုလို့ရှိရင်တော့လူမှုချမ်းသာလည်းဆုံးရှုံးတယ်မိမိခံယူထားတဲ့ဘဝမလည်းပဲအလကားပဲအချိန်ကြီးဖြစ်တာပဲတော့အဲ့ဒါမျိုးတော့အထူးစဉ်းစားဖို့တော့လိုအပ်ပါတယ်လူကိစ္စဝါဝါကြီးစွန့်ထားပြီးတော့ဘယ်သွားသလဲလို့ဆိုတော့စာထဲမှာပြထားတာတော့ ရာဒေါသမောဟကိဋ္တိအပူဤအပြင်းထန်ကြီးစရာဌာနအစမခေါ်တဲ့ဒီငါးကြောင်းတနည်းရိတ်တာသွားပြီးတော့အတွင်တစ်မျိုးနဲ့ရိတ်တာသွားနေခြင်းလို့အဓိပ္ပာယ်ရပါတယ်အဲဒါကိုပပိချာလို့ဆိုထားပါတယ်ပါဠိရတော့ပပိချာအဓိပ္ပာယ်ပေါ်ထားတာတော့သဗ္ဗကိစ္စပရိစ္ဆာကေနဝိဓာနေန အသမန္တရကမ္မနေလို့ဒီလိုပြန်ထားပါတယ်မြန်မာလိုကတော့လူမှုကိစ္စဝါဝါတွေကိုစွန့်ထားခဲ့တာတဲ့အကျော်ခိုင်ထားခဲ့တာပါလေဒါဒီငါနဲ့မဆိုင်တော့ဘူးငါအလိုရှိတော့ဘူးဆိုပြောပါလေပါဆိုတဲ့အဓိပ္ပာယ်ရပါတယ်ဘယ်သွားသလဲလို့ဆိုတော့အစမခေါ်တဲ့သင်္ကန်းကျောင်း တဏှိရိတ်တာအသွင်တစ်မျိုးနဲ့ဖားရောက်နေထိုင်ခြင်းလို့အဓိပ္ပာယ်ရပါတယ်အဲဒီအစမဆိုတာကဘာလို့တာတော့လူတွေမှာအပူတွေရှိတယ်တတ္တဝါတွေမှာဘာယူပေါင်းတွေတတ်မြတ်တာယူတတ်မြတ်တာငန်းငန်းတဲ့တတ်မြတ်တာဒါအတွင်းကຢာကအပူပဲ မကြည်လက်စရာတွေနဲ့တွေ့ပြီးမကြိုက်ကြတာတွေနဲ့တွေ့ပြီးဆိုလို့ရှိရင်စိတ်ပြတ်တာစိတ်ဆိုးတာမုန်းတာညှိုးတာဒါဒေါသအပူခေါ်တယ်ပြီးတော့အမှန်တရားတွေရိုးရိုးမသိတာရှင်ရဲ့ကိုရှင်ရဲ့မသိတာရှင်ရဲ့ဖြစ်ကြောင်းရှင်ရဲ့ဖြစ်ကြောင်းမသိတာရှင်ရဲ့ကြီးဟာချမ်းတကယ်ချမ်းသာကိုချမ်းသာမှမသိတာချမ်းသာရောက်ကြောင်းအကျင့်ကောင်းတွေကိုလည်းပဲဒါအကျင့်ကောင်းတွေလို့မသိတာ အဲ့ဒါလိုမသိတဲ့အပြင်ပေါ့လေယုံနာဆင်းရဲတွေယုံနာတရားတွေငြိမ်းသွားရင်အတိကြီးတည်သွားတာပဲဘာကောင်းတယ်လဲပေါ့လေအဲယုံနာကြီးချုပ်ကြီးအောင်ကြည့်နေတဲ့အလုပ်ကလည်းပဲအတိကြီးပြောင်းလုပ်တဲ့အလုပ်ပဲဟမ်ຢာကားတွေငြိမ်းအောင်ကိလေသာတွေငြိမ်းအောင်အထုတ်တဲ့အတိကြီးပြောင်းလုပ်တဲ့အလုပ်ပဲ အဲ့ဒီစီရောက်သွားတာလည်းပဲကြောက်စရာကြီးပဲဒီတရားကြီးပွားနေရတာဟာတက်တက်လုံးပေါ့လေအတိကြီးတရားလုံးနေတဲ့အလုပ်ပဲဆိုတာပေါ့လေဣဇာလေးပါအမှန်တရားတွေမသိတဲ့အပြင်ပေါ့လေကြောက်ပြန်လုံးပလိုက်တာပေါ့လေကြောက်သွားတာပေါ့ဒီတော့ ဒီအမှန်တရားတွေကိုဒီရကရောသမောဟမီးတွေကိုပယ်နိုင်တဲ့ဒီလသမารီပညာအကျင့်တရားတွေကိုရှာဖွေပြီးတော့ကြည့်ရမယ်အစားပါလေအဲ့ဒီနည်းတွေလည်းပဲမရှာဘူးဟမ်နည်းတွေသိပြီးတော့လည်းပဲအဲ့ဒီအပူဒီအပြစ်တညိတရာဌာနအတ္တမခေါ်တဲ့သင်္ကန်းကြောင့်လည်းပဲမကပ်ဘူးကတ်တော့ကပ်ပါလေအတွင်တစ်မျိုးနဲ့ဒါပေမဲ့လို့ အဲ့ဒီပူတွေကိုညှောက်လို့မကျင့်ဘူးအသွင်သာဆောင်ထားတာပေါ့လေအဝတ်ကတော့သူတော်ကောင်းအဝတ်ပါပဲအသွင်သာဆောင်ထားတာအကျင့်ရမဆောင်ဘူးအဲ့လိုအသွင်ဆောင်ပုဂ္ဂိုလ်တွေပေါ့များနေလို့ရှိရင်လည်းပဲသူ့ကြီးပဲချက်ကတော့စိတ်ကုန်းနေတာပါပဲ။ တန်တရားကိုဆင်းရဲမှလွန်မြောက်ဖို့ဆိုတဲ့ဥတီချက်နဲ့ပေါ့လေသုံးဖို့ပါရမီတွေဖြည့်ဖို့ဆိုတာပေါ့လေဥတီချက်အဲဒီဥတီချက်တွေရှိပဲတဲ့ယောဂီကိစ္စတွေလည်းပဲအချိန်ကုန်ပြီဆိုလို့ရှိရင်တော့အဲဒါမျိုးလည်းပဲအမေကြီးမိတယ်လို့ဆိုရမှာပါပဲလူထဲမှာနေပြီးတော့လူအလူသားတွေပေါ့လူအမှုချင်းတွေပေါ့ မကြိုက်လို့ယုံမုန်းလို့ပေါ့လေအဲ့ဒါကြီးစွန့်ထားပြီးတော့မြင့်မြတ်တဲ့အသွင်ကိုဆောင်ထားပြီဆိုလို့ရှိရင်မြားလည်းပဲဒီလိုအသွင်မျိုးဆောင်ထားရင်သူတော်သူများလို့နားလည်နေရပါကိုကိုကိုလည်းလူနဲ့မတူဘူးလို့ဒီလိုလည်းပဲနားလည်ထားတာပါနားလည်ထားတော့ခံယူထားတဲ့ဘဝနဲ့ဟပ်မိတဲ့ အလုပ်ပေါ့လေလုပ်ရမှာကောင်းကျိုးချမ်းသာသူတော်ရှင်အတွင်ဆောင်ထားတဲ့ဘဝနဲ့ဟမ်းမိအောင်ပေါ့လေကိုယ့်အတွက်ကောင်းကျိုးချမ်းသာဖြစ်ဖို့ရတရားတွေကြည့်ရမှာဓမ္မတွေကြည့်ရမှာကောင်းကျိုးချမ်းသာဓမ္မတွေကျင့်သုံးတဲ့အခါမျိုးမှာလည်းပဲရှိမရှိကမ်းမရှိဆိုလို့ရှိရင်အတိတ်ပဲမရှိဘူး စီးနဲ့ကမ်းနဲ့လည်းပဲကြည့်ရမှာဘုနည်းကခေါ်ရတယ်ဓမ္မဆိုတာအကျိုးကျေးဇူးရှိဖို့ရာအတွက်ကြည့်ရတဲ့တရားတွေပေါ့လေအဲလိုကြည့်တဲ့အခါမျိုးမှာစီးနဲ့ကမ်းနဲ့ပေါ့လေတည်တည်တတ်တတ်ကျင့်ဖို့ရာဝိနည်းဆိုတာရှိရပါတယ်အဲဒီဓမ္မဝိနည်းအဲဒီဓမ္မဝိနည်းကျင့်ဖို့ရာအတွက်ဒါဒီမြင့်မြတ်တဲ့အသွင်ဆောင်ရတာပါပဲအဲတော့ အဲဒီမြင့်မြတ်တဲ့အသွင်ဆောင်ရမယ်ပွားနဲ့ဟပ်ပြီးတဲ့တရားကိုပေါ့လေအမားကြီးမကောင်းတာတွေရှောင်ရှားပြီးတော့ကောင်းတာတွေပေါ့လေကျင့်သုံးရမယ်အစာကိုယ်တိုင်လည်းမကျင့်သူတစ်ပါးကိုလည်းပဲကျင့်ဖို့ရာအတွက်ဟောမပြတ်တတ်အဲလိုဖြစ်လို့ရှိရင်ဒီခံယူထားတဲ့ဘဝဟာအတိတ်ပဲမရှိပါဘူးဘုရားစာပေမှာတော့ အခုလိုလူကိစ္စစွန့်ထားခဲ့ပြီးတော့အသွင်တစ်မျိုးနဲ့သာသနာ့ဘောင်ရောက်လာတဲ့ပုဂ္ဂိုလ်ဒီဥတိချက်ကလေးပြထားတဲ့သိကောင်းတယ်။ ਸੰ สารဝတ္တဒုက္ခတောမောချနထာယ။တန်တရားကိုဆင်းရဲမှလုံရောက်ပါရခြင်းအကျိုးငါဆိုတာဆိုပြီးတော့ဒီလူတို့ဒီအဲဒီအတွက်ခံယူတဲ့ပုဂ္ဂိုလ်တွေ ဆောင်ရမယ်ကိုတရားပြထားပါတယ်စစ်စစ်ကတော့အခုလိုညီမတဲ့အတွင်းဆောင်ပြီးတော့ပါလေကိုယ်တိုင်အားထုတ်ဖို့ပထမဆုံးကိုတရားရှိပါတယ်နောက်သူဘာကိုပြောပြဖို့ဒါမှလို့ကိုယ်တိုင်လည်းအားမထုတ်ဘူးသူရောလည်းပြောမပြဘူးပြောမပြတဲ့အပြင်ပေါ့လေ ဟန်တော်ဟန်တာသေးတယ်ဆိုတော့ဒီမလျော့ပို့ဆောင်မှုကြီးဟာ အကြီးဆုံးတောင်တရားကြီးကိုချထားတဲ့အနေအထားမျိုးပေါ့လေအကြီးဆုံးမလျော့ပို့ဆောင်မှုပြက်ွက်လေလေဟောမှုကြီးလို့ဆိုရမှာပါပဲဆိုတော့ကြောက်စရာကောင်းတဲ့မလျော့မှုလို့ဆိုရမှာပေါ့ ကိုယ်ကဆန္စရဝတ္တဒုက္ခတော်မောချနထာရဆိုတဲ့စကားကတော့တမ္မာလောက်ဆိုလို့ရှိရင်အတိဘယ်ကသိပြီးတော့မဖွင့်လင်းဘူးမထင်ရှားဘူးအဲ့ဒါလေးပြောပြဖို့တော့လိုအပ်ပါတယ်ဆန္စရဝတ္တဒုက္ခဆိုတာစကားကြီးပေါင်းစပ်ထားပါတယ်ဆန္စာရကတစ်ခုဝတ္တနဲ့ဒုက္ခကတစ်ခုပေါ့လေနော် တနည်းအားဖြင့်ဝတ္တကတစ်ခုဒုက္ခကတစ်ခုပေါ့လေပေါင်းစပ်ထားတယ်ပေါင်းစပ်ထားတဲ့စကားတွေကအတီးအီးအတိပ္ပယ်တွေရှိပါတယ်တမပထမဆံစာရအတိပ္ပယ်ကတော့ယုံနာတရားတွေပေါ့လေအချင်းချင်းကြောင်းနဲ့ကြိုပေါင်းစပ်ပြီးတော့ဖြစ်နေကြတာမြင်လိုက်ကြားလိုက်နားလိုက်စားလိုက်ထိလိုက်ထိလိုက်ကိုယ်လိုက်ဆန်းလိုက်စောင်းလိုက်ငယ်လိုက်ကြွလိုက်လှမ်းလိုက်ချားလိုက်ဆိုတော့ ယခုဘဝမှာပေါ့လေအဲ့ဒါလေးဆန်ဆာရခေါ်ပါတယ်ရုပ်နဲ့တာတွဲဆက်ပြီးတော့ရည်စည်းကြောင်းကြီးလိုတစ်စက်ဖြစ်နေတာအိပ်ပျော်နေတဲ့ခါမှာလည်းယုံနာနေဖြစ်နေတာမနာဘူးနောက်ဘဝတွေဆိုတာရှိသေးတယ်လူဘဝနတ်ဘဝဓမ္မဘဝတတိဆံဘဝငရဲဘဝစသည်ဒါတွေလည်းရှိတယ်အဲ့ဒါတွေလည်းဆံစာရခေါ်တာပါပဲဓမ္မဟွန်း အချုပ်ကတော့ယုံနာတရားတွေဆက်ဆက်ပြီးတော့ဒလဇရည်စည်းကြောင်းကြီးတွေဖြစ်နေတဲ့ဟာကိုဒါဆန်စားရခေါ်တာယုံနာနှစ်ပြားဆက်ဆက်ကဖြစ်တာဆန်စားရဆိုတာပေါ့လေအဲဒါလေးတွေတော့နားလည်ဖို့လိုပါတယ်သူယောဂီတွေလည်းမြင်လိုက်ကြားလိုက်နားလိုက်စားလိုက်ကြည့်လိုက်ကြည့်လိုက်ဆိုတာဒါတွေပေါ့အဲဒါတွေကဆန်စားရတွေပါ ဒီယုံနာတရားတွေစဉ်ဆက်ပြရည်စည်းကြောင်းကြီးလိုပေါ့လေမပြတ်ဖြစ်နေတဲ့နေရာမှာပေါ့လေဝတ္တဒုက္ခဆိုတာရှိပါတယ်အဲဒီဝတ္တဒုက္ခကကိုရဝတ္တဆိုတာကလေပတ်နေတာအကြောင်းနဲ့ကျုံဆက်ဆက်ပြီးတော့မယမနာပေါ့လေလေပတ်ပြီးတော့ဖြစ်နေတာကိုပါဠိလိုဝတ္တလို့ခေါ်ပါတယ် အဲ့ဒီလက်ပတ်ဖြစ်နေတဲ့ဟာတွေဟာချမ်းသာတစ်စက်မှမပါဘူးဆင်းရဲတွေကြီးပဲတောင်းလို့သူဒုက္ခလို့ခေါ်ပါရဲ့အဲ့ဒါဒီနေ့ပြောပြရမှာဘုရားမြတ်စွာကအဲ့ဒီဝဋ္ဌဒုက္ခကိုသုံးပိုင်းပိုင်းပြီးတော့ဗောလေလူဘိန်းဒီပါနားလည်အောင်ဆိုပြီးတော့ခေါ်ပြထားပါတယ် ကိကိရိစာဝတ္တနိကာမဝတ္တနဲ့သုံးဝိပါကဝတ္တလို့ဝတ္တဒုက္ခကိုလေအဲဒီသုံးမျိုးခွဲပြီးတော့ဟောထားပါတယ်အဲဒီသုံးမျိုးတွေကကိရိစာဝတ္တမှာကိရိစာဆိုတာဟောတဲ့ကြာဘူးနောက်မှာရှိနေပါတယ်စိတ်ကိုညင်ညောင်းအောင်ပြုလုပ်တတ်တဲ့သဘော စိတ်ကိုညစ်ထိအောင်ညစ်ပေါအောင်ပြုလုပ်တတ်တဲ့သဘောပါဠိလိုကိလေသာလို့ခေါ်ပါတယ်။တနည်းအားဖြင့်လည်းပဲပူလောင်ညစ်ပေါအောင်ပြုလုပ်တတ်တဲ့သဘောကိုကိလေသာခေါ်ပါတယ်။ကိလေသာအာရုံအလုံးကိုကောက်မထားပါဘူး။အရေးကြီးဆုံး၃ခုပဲကောက်ထားပါတယ်။အဝိဇ္ဇာ တဏှာဥပါဒါနလို့အဲလိုအမည်နဲ့ကောက်ထားပါတယ်အဝိဇ္ဇာဆိုတာကအမှန်တရားမသိမှုသိမှမှုအဲဒါအဝိဇ္ဇာခေါ်ပါတယ်သူတွေဆိုလို့ရှိရင်အများစုကတော့ကိုယ်ရဲ့သစ္စာလေးပါးတရားတွေမသိဘူးမရှိတော့မသိဘူးပေါ့အဲဒါမသိတာပဲ မြတ်စွာဘုရားဆင်းရဲတယ်လို့ဟောထားတာကိုယ်ချမ်းသာလို့ထင်တာပေါ့ဆင်းရဲဖြစ်ကြောင်းတရားတွေကိုလည်းချမ်းသာဖြစ်ကြောင်းတရားလို့ပြောင်းညာအဲ့ဒီဆင်းရဲတွေငြိမ့်သွားတာချုပ်သွားတာဟုတ်တာအတိကြီးတွေချုပ်သွားတာဟုတ်လားမသိရအတိကြီးတွေသွားတာပဲဆိုတော့မကြိုက်တာအဲ့ဆင်းရဲကြီးရသူယောက်ျောင်းအကျင့်ကောင်းတွေကိုလည်းပဲအကျင့်ကောင်းမှမသိတဲ့အပြင် အသေးကြီးပြအောင်လုပ်နေတာပဲဆိုတော့ဗောလေအမှန်မသိကြောက်မြန်သိတဲ့အဝိဇ္ဇာဗောလေတော့အဲ့ဒါတွေအဲ့ဒါလူတွေမှာရှိနေတဲ့တော့အဲ့ဒါအဲ့ဒါပထမဆုံးစရမှာစောစောပိုင်းကပြောခဲ့တဲ့ယုံနာတရားတွေတခုနဲ့တခုဆက်စပ်ပြီးတော့ရည်စည်းရောက်ရည်လို့သွားနေတဲ့အပေါ်မှာဒုက္ခတွေလို့ခေါ်ထားတာဒီဒုက္ခတွေကို ဒုက္ခမှမသိတာပေါ့လေအဲဒါတွေကိုအကောင့်ထင်တာပေါ့အကောင့်ထင်မှတော့ကောင်းတာတွေကောင်းတဲ့ကောင်းတာတွေပြောတာပဲကောင်းတာတွေကောင်းတဲ့ကောင်းတာတွေမြင်ရင်လည်းကြားရင်လည်းနားရင်လည်းစားရင်လည်းထိရင်လည်းညော်ရဲတောင်းတတယ်အဲဒါကိုပါဠိလိုတဏှာလို့ခေါ်ပါတယ်တော့မှာကြိုးစားတယ်ရတယ် ရောက်လာတဲ့အာရုံတွေကိုခါတဲ့ကိုတွေ့ချတာပေါ့လေဘယ်လိုထောင်းလဲငန်းငန်းတဲ့ခါတဲ့ကိုမထောင်းဟမ်အဲ့ဒါတဏှာဥပါဒံခေါ်တယ်မွေပြသူ့စာလိုက်ပြီးတော့ဖမ်းတဲ့အခါမှာသူ့စာလိုချင်လို့လိုက်တော့မိပြီဆိုလို့ရှိရင်တခါတည်းကြိုက်ထားတော့တာမလွတ်တော့အဲ့ဒီသဘောမျိုးပေါ့အစာကိုလိုက်နေတဲ့အခါမှာတဏှာတွေဖြစ်နေတာပေါ့ မိပြီဆိုရင်တခါတော့မလွတ်တန်းကြိုက်ကြတာဒါဥပါဒံခေါ်ပါတယ်တဏှာဥပါဒံပြီးတော့ငါပဲပုဂ္ဂိုလ်တ attva ပဲအသက်ရှင်တဲ့အကောင်လေးပဲလို့ဒီလိုလေးပဲထင်မှတ်တယ်ဒါလည်းဥပါဒံခေါ်တယ်ตายာဆွဲလန်းတာကတော့တစ်မျိုးညင်ပါပြီးတော့ဆွဲလန်းတာကတစ်မျိုးပေါ့လေအဲ့ဒီဆွဲလန်းတဲ့ကို ပါဠိလိုဥပါဒနာလို့ခေါ်ပါတယ် အဲတော့အဝိဇ္ဇာတဏှဥပါဒဒီသုံးမျိုးကကိလေသာဝတ္တာတဲ့လူတွေမှာအဲ့ဒါတွေလဲပတ်ပြီးတော့ဖြစ်နေတာပဲတော့အဲတောင်းတမှုတွေအာကြီးတော့အဲ့ဒါတွေဘာလို့သူတို့အလုပ်တွေဖြစ်လာတာပေါ့อืมမကောင်းတဲ့ဒုစရိုက်အလုပ်တွေလည်းလုပ်တာပဲသာယာပြီဆိုရင်တော့ ပြီးတော့အကောင်လေးရှိတယ်လေးပြကောင်လေးရှိတယ်ဆိုတော့အဲ့ဒီအစွဲရှိတဲ့ပုံကိုယ်ကြီးဆိုလို့ရှိရင်လည်းပဲကိုယ်ွယ်မှုတွေလည်းလွဲတာပဲတောင်ကိုယ်ွယ်မြောက်ကိုယ်ွယ်မြစ်တွေကိုယ်ွယ်သစ်ပင်တွေကိုယ်ွယ်ပေါ့လေမထေချတဲ့ရှုလက်တွေကိုယ်ွယ်ပေါ့လေကောအဲကိုယ်ွယ်ပြီဆိုလို့ရှိရင်အဆောက်အအုံတည်ကျင်းအောင်ဆိုပြီးတော့တာကောင်လေးတက်ပြီးတော့ပူဇော်တာမျိုးလည်းရှိပါတယ်အလွဲတွေဖြစ်ကုန်တော့ အဲ့ဒါမျိုးတွေရှိပါတယ်အဲတပ်ပြီးတော့ပူဇော်လို့ဆိုရင်ဒုစရိတမကောင်းတဲ့အကျင့်တွေဖြစ်လာတာပါမကောင်းတဲ့ကျင့်တွေကမကောင်းကျိုးတွေပေးမယ်ဒီလိုမိကောင်းဖာကောင်းဆွေကောင်းမျိုးကောင်းဆရာသမားကောင်းတွေမိရတော့ကိုယ်နှုတ်စိတ်ထားတန်ရှင်းတဲ့လူကကောင်းတယ်ဆိုတာပေါ့လေအဲ့ဒါတွေကြည့်ရတော့ကောင်းတဲ့သူစိတ္တတရားပေါ်လေလူသဘောကအကျင့်ကောင်းလေးရောလေကျင့်တယ် အဲကျင့်တဲ့ခါကျတော့ကောင်းကျိုးတွေပေးတာပေါ့လေဒီမှာကောင်းကျိုးတွေရတာပေါ့အဲဒီကောင်းကျိုးဆိုးကျိုးကောင်းကျိုးတွေကတော့ဝိပါကလို့ခေါ်ပါတယ်ဒီမှာအဲတော့ကိဋ္တာအကြောင်းပြုပြီးတော့ကောင်းကံဆိုးကံအကျင့်အကျင့်ဖြစ်တဲ့အကျင့်ဆိုးတွေအကျင့်ကောင်းတွေပြုအကျင့်ကောင်းတွေပြီးတော့ကောင်းမကောင်းဥပကတွေရပါလေအဲဒီဖြစ်တာပါပဲအဲကိဋ္တာ အကြောင်းပြုပြီးတော့ကောင်းကံဆိုးကံလေးကောင်းကံဆိုးကံကြောင့်ကောင်းဘဝဆိုးဘဝရေးဖြစ်တာဒီဒီနည်းနဲ့ကိလေသာဝတ္တကာမဝတ္တဥပက္ခဝတ္တဆိုတာလူတွေမှာတတ္တဝါတွေမှာခြားတစ်ပါးလည်ပြီးတော့ရှင်းနေတာဝိဇ္ဇတနာဥပါဒသုံးဖြာကိလေဝရင်းကိုမိကကောင်းဆိုးရာပြုတာကာမဝတ္တ ကံကြီးကြောင့်သာနှောက်ခန္ဓာဖြစ်တော်ဥပကဝါဥပကဝဖြစ်သွားပြီဆိုလို့ရှိရင်မိဘတွင်ပြိတ္တိနေတာကအစပါလေနောက်အရွယ်ရောက်လာပြီဆိုလို့ရှိရင်မတိမှုတွေဖြစ်ပြရောဆာလုံးရဲ့တဏှာတွေဖြစ်ပြရောဥပါဒဏ်တွေဖြစ်ပြရောဥပါဒဏ်ကနေပြီးတော့ကောင်းကံဆိုးကံတွေဖြစ်ပြကောင်းကံဆိုးကံတွေကောင်းဘဝတွေဖြစ်ပြရော ပြတ်တယ်မရှိဘူးခါလေးခြေလောက်ကလဲနေတာပဲဒီမှာဒီတော့ဘုသုံးပါးထဲမှာဆိုတော့အရေးပါဆုံးကကိလေသာဝတ္တပဲကိလေသာဝတ္တမပြတ်ဘူးဆိုလို့ရှိရင်ခြေနှစ်ပါးလည်းလဲပြီးတော့ဖြစ်တာပဲကိလေသာဝတ္တမပြတ်သမျှတော့ကမ္မဝတ္တဥပက္ခဝတ္တဆက်နေတာပဲပြတ်တယ်ကိုမရှိဘူးဒီတော့ ကိလေသာကိုပြက်လို့ရှိရင်တော့ဉာဏ်နှစ်ပါးလည်းပဲအလိုလိုပြက်သွားတာပဲလူများအရေးကြီးဆုံးအစိတ်ပိုင်းဟာခေါင်းပိုင်းပဲခေါင်းပိုင်းပြက်လို့ရှိရင်ဉာဏ်ရဲ့ဟာဒီဘာမှလို့ဟုတ်မလို့တော့ဥခေါသဘောဖြစ်တဲ့ကိလေသာကိုမပြတ်သမျှတော့ကိုယ်ရဲ့ဘက်ကတော့ကောင်းနေတာပဲကောင်းပြလိုက်ပြီဆိုလို့ရှိရင် ကိုယ်ရဲ့ဘက်စိတ်ပိုင်းဒီဘာလှုပ်နေတော့ဒီလိုပါပဲ အဲ့တော့ကိလေသာကိုမပြတ်လို့ရှိရင်ကြံတဲ့ဟိုနှစ်ပါးလည်းပဲမပြတ်ဘူးကိလေသာကိုပြတ်လို့ရှိရင်ကြံတဲ့ဟိုတစ်ပါးဟိုနှစ်ပါးလည်းပဲအလိုလိုပြတ်တော့တာပဲအဲ့ဒါလေးတွေနားလည်ဖို့လိုပါတယ်ကိလေဝပြကံကဆက်ဥပ္ပမကင်ပြကိလေဝပြကံမဆက်ဥပ္ပကင်ပြမှာတဲ့ဘာဖြစ်လို့ဒီဟိုဆင်းရဲသုံးမျိုးလဲပါရသလိုလို့ဆိုတော့ မဂ္ဂင်၈ပါးအကျင့်တရားကိုယ်တဏ္ဍာမှာမဖြစ်ပွားလို့ဆိုတာဒီမှာကောက်ချက်ချတာမဂ္ဂင်၈ပါးအကျင့်တရားမဖြစ်တော့လည်းပဲသတိပဋ္ဌာန်တရား၄ပါးမပွားလို့ကိုယ်မူရာတွေပေါ်တိုင်းဆွဆွမြဲမြဲမရှိမတဲ့ရှိမတဲ့ကာနုပါဒနာစိတ်သုံးလို့ခံစားဝေဒနာတွေပေါ်တိုင်းရှိမတဲ့ဝေဒနာနုပါဒနာမရှိလို့ စကုစိနဲ့ကြံစည်မှုတွေဖြစ်တိုင်းပေါ်လေလိုက်လိုက်ပြီးတော့ရှုမှတ်တဲ့စိတ်တရားနိဗ္ဗာန်သာစိပ္ပတာမရှိလို့မိမှုကြောင့်အစရှိတဲ့သဘောမူရာတွေဖြစ်တိုင်းပေါ်လေစစ်ဆက်ပြလိုက်ပြီးတော့မှတ်တဲ့ဓမ္မနိဗ္ဗာန်စိပ္ပတာမရှိလို့ဆိုတာပါလူရင်းကတော့လေကြီးကိုယ်တွေကပေါ်သမျှအာယုန်ကြီးပေါ်လုံးပေါ်စဲမှာစိတ်အဆိုင်ချိန်စားကြပြီးတော့ဆွဲဆွဲပြင်းပြင်းမရှိလို့ မတိတာတဲ့ဒါပါပဲဓမ္မကောက်ချက်ချလို့ရတာပဲသတိပဋ္ဌာန်တရားမပွားတော့မဂ္ဂင်၈ပါးလည်းပဲဖြစ်မလာဘူးပွားမလာဘူးမဂ္ဂင်ကပွားမလာဘူးဆိုလို့ရှိရင်မဂ္ဂင်၈ပါးကို သုံးဖို့ပုံလိုက်လို့ရှိရင်သီလတစ်ပုံစမာဓိတစ်ပုံနဲ့ပညာတစ်ပုံပေါ့လေသုံးပုံသုံးပိုင်း သုံးစုပေါ့လေဖြစ်သွားတယ်။လက်ဒီကမကိလမဖြစ်ဘူး၊သမာဓိမကိလမဖြစ်ဘူး၊ပညာမကိလမဖြစ်ဘူးဘာမှမဖြစ်ဘူး။ဒီလက်မကိမဖြစ်တော့ကျွလွန်စောကတဲ့ကိလေသာတွေပေါ့လေမကြည့်ဘူးအစကိလေသာတွေလည်းပယ်ရှားလို့အဲဒီကိလေသာတွေလုံးရောက်တာလည်းမရှိဘူး။ကိလေသာတွေပြုရကံအဲဒီအကျိုးတွေအဲ့ဒါလုံးရောက်တာလည်းမရှိဘူး။ မာဓိမပွားတော့စိတ်ထဲမှာဖြစ်တဲ့ပြိယုထန်တဲ့ကိလေသာတွေပေါ့လေအဲ့ဒါတွေကိုမပယ်နိုင်တော့အင်းအဲ့ဒါတွေကမလို့ဘူးနောက်သဘောဉာဏ်นี่ကျုံတာပိုက်ခြားသိမှုကအစပါလေဝဒနာဉာဏ်นี่အစဉ်စဉ်အစဉ်စဉ်မဖြစ်ဘူးဆိုလို့ရှိရင်လည်းကိလေသာမျိုးအနုစားတွေအဲ့ဒါတွေလည်းပဲမပယ်နိုင်ဘူးအကျမ်းအလာလူကိလေသာတွေဘာမှမပယ်နိုင်ဘူး ဒီတိုင်းဒီတိုင်းပဲအဲသတိပဋ္ဌာန်ဘာဝနာပွားလို့မဂ္ဂင်၈ပါးကိုမှဖြစ်လာပြီဆိုရင်ဒီလာမဂ္ဂင်ရဲ့အကျဉ်းစားကိရိတာတွေကိုအဝိဇ္ဇာအစကျဉ်းစားကိရိတာတွေကိုပယ်နေတယ်အဲသူတို့ကလွတ်သွားတယ်ကိရိတာပယ်နေလို့ရှိရင်ကိရိတာကိုကာမဥပါကဟိုဒီကိုဆင်းရတယ်လွတ်တာပဲအလ္လာဟ်စိတ်ထဲမှာဖြစ်နေတဲ့ကိရိတာတွေကိုပယ်နေလို့ရှိရင်အလ္လာဟ် ဝိဇ္ဇတနာဥပါဒကိလေသာတွေပယ်ထားတယ်အတိညာတွေဥပဒနာညာတွေမညာတွေဖြစ်သွားပြီဆိုလို့ရှိရင်အားနည်းအောင်လည်းပဲအတိညာတွေဖြစ်လာတာကိလေသာတွေအားနည်းသွားအောင်နောက်ဆရာဆရာကိလေသာတွေအပြတ်ရှင်းဖို့လည်းပဲဖြစ်သွားတယ်အဲဒီမှာဆိုလို့ရှိရင်ကိလေသာကိုကမ္မဥပါကဝဆိုတာဝစီရကလည်းလွတ်တာအဲဒီအကျိုးတွေခံစားရတာပေါ့ ကြောင့်လို့ရှိပြမကင်မပွားလျင်ဝတ်ရှင်အမြဲစားတဲ့ဟိုတုံးကအမြဲတမ်းစားနေတာပါရှိပြမကင်ပွားပြလျင်ဝတ်ရှင်အမြဲပြတ်တယ်မကင်ရှိပါခြင်းတရားပွားလို့ရှိရင်ကိတိတာဟိုကအစပါလိအကုန်လုံးဒါတွေပြနေတာပဲပြတ်တယ်ဆိုတော့လွတ်နေတာပါလားအဲဒါအကျိုးတွေပဲအဲဒါသံသရဝတ္တဒုက္ခတော်မောချနထာယဆိုတာဒါပြောတာပဲဒီမှာ ဒီနိဂိတဒုရထအဓိပ္ပာယ်ကတော့တော်တော်လေးရှင်းသွားပါပြီ။ဟွန်းဒီတော့ဒီစကားတွေကိုဆုံးဖို့ကလေးနဲ့လုပ်မယ်ဆိုလို့ရှိရင်တော့ကုသိုလ်တရားပွားဖို့ကလေးစားကောင်းစွာမပြုလျင်မပြမပွားစိတ်ရောညာလူလာထုရခြားထားလျင် သွာလာလှုပ်ရှားပျော်နေရသူအမိလျော်ခေါ်သည်ပဲလို့ဒီလိုပဲဆိုမှာပါပဲဓမ္မအဲဒါပမာဒဖြစ်ပုံနေမြတ်စွာဘုရားကစကားပရိယအမျိုးမျိုးနဲ့ပေါ်လေးရှင်းတဲ့နဲ့ထုတ်ခဲ့ပါတယ်ဓမ္မကုသိုလ်တရားကိုပွားဖို့ယူသည်လေးစားခြင်းမရှိဘူး ငြဲတာမပြတ်မပွားဘူးစိတ်တွေရော့နေတယ်ဝိရိယတွေရော့နေတယ်လူလူလားလားလည်းမရှိလူလားမှုတွေကိုချထားတယ်အမထုတ်တော်ဘူးတို့တောင်းတရားတွေချထားတယ်ဆိုရင်မိလျောပေါ်ဆောင်မှုပမာဒဒါလောက်ဆိုလို့ရှိရင်ထင်ရှားလာပါပြီ။ ဒါပေမဲ့လို့ပါဠိစကားကပရိယေအမနာကျွယ်ဒီစကားလုံးနဲ့နားမလည်လို့ရှိရင်အခြားစကားလုံးနဲ့နားကြတဲ့ပုဂ္ဂိုလ်တွေနားလည်ပါစေဆိုပြီးတော့ဟောဒီစကားလုံးလေးတွေပြောင်းပြောင်းပြောင်းပြောင်းပြီးတော့မြတ်စွာဘုရားကအမျော်အမြင်နဲ့ဟောဒီကရုဏာထားပြီးတော့မိတ်ကြတဲ့စကားလုံးလေးတွေရှိပါသေးတယ်အဲ့ဒါတွေကလည်းအမှန်ကောင်းပါတယ်ဆိုတော့ အဲ့ဒါကတော့လက်ဖင်ကမှပြောပါမယ်အဲတော့ယောဂီများရဲ့တာဝန်ကတော့ပေါ်တိုင်းမပြယုံနာတရားတွေကိုဟောလေမရှိဘူးဆိုလို့ရှိရင်တော့မသိဘူးမသိရင်ตายာဆွဲလာတယ်ထင်မှားပြီးတော့ဆွဲလာတယ်ဒါကြတော့ဖြစ်မှာပဲသိကြတယ်ဒါတော့ ဝရဲမရှိယုံနာစုဆွဲမှုဝင်ရောက်သည်တဲ့နေနေကြတိုင်းနာနေစားတိုင်းထိတိုင်းထိတိုင်းဖောင်းလိုက်ပိန်လိုက်ကိုယ်တိုင်းဆန်တိုင်းစောင်းနေငယ်တိုင်းပေါ့လေကိုယ်လည်းကယုံနာတရားတွေသူတို့ဖြစ်တုံးဖြစ်ဆဲမှာပေါ့လေကိုလိုတတိပ္ပာနီးနဲ့လိုက်မရှိဘူးဆိုလို့ရှိရင်တော့ယုတ်ရယ်နာရယ်လို့မသိတဲ့အပြင်ဆိုတော့ ပုဂ္ဂိုလ်တ attva ဆိုတာငါပဲသူပဲစိတ်ရှိနေတဲ့အကောင်ပဲဆိုတာပေါ့လေဒီဆွဲလန်းနေဝင်ရောက်တာပါပဲကိုယ်တည်းမရှိယုံနာစုဆွဲမှုဝင်ရောက်သည်အပဂရိပုဂ္ဂိုလ်မှာတော့အဒီတိုင်းပါပဲကိလေသာတို့ကိလေသာမှာကာမဥကာမဥကဥပကာဥပေါ့လေကွာပေါ်တိုင်းမရှိယုံနာစုဆွဲမှုခင်ပြောက်သည်တဲ့ ဒီမူကြောင့်အစရှိတဲ့ရှုစီရအာယုန်တွေကရှိပေါ်တော့ပေါ်သေးမှာပေါ့လို့ခုလိုသတိပဋ္ဌာန်ကြီးနဲ့ချိန်သားကစေအားဆိုင်ချိန်သားကပြီးတော့စောစောပြီးရှုလို့ရှိရင်နောက်ပိုင်းတတိဓမ္မကြီးတွေပေါ့လေအတိပညာတွေလည်းဖြစ်လာတော့တာပါပဲဓမ္မပေါ်တိုင်းမှာရှုယုံနာစုယုတ်တရားနာတရားအစုသာရှိတယ်ဆိုတော့ဆွဲမှုကင်းပြောက်သည်တဲ့ ဆွေကြီးကင်းပြောက်တယ်ဒီတော့မရှုလို့မသိတဲ့အတွက်အစွဲတွေဝင်ကိလေသာတွေဖြစ်ကျุလို့တိတိသွားပြီဆိုလို့ရှိရင်တိတော့အစွဲကြီးကင်းပြောက်သွားတဲ့ဟာပေါ့လေတခုခွဲခြားနားလည်ပြီးတော့ပေါ့လေအစွဲကြီးမွေရအောင်လို့ငါတို့ဖတ်ဖို့ငါတို့ကတောင်းရှိတယ်ဆိုတာပေါ့လေသဘောပေါက်နားလည်ဖို့ပါပဲ ပေါ်တိုင်းအာယုန်တွေကိုသူတို့ပေါ်တော့ပေါ်စဲမှာဘုရသတိပဋ္ဌာန်ကြီးနဲ့ရှုလို့ရုပ်ရဲ့နာရဲ့အကြောင်းရဲ့အကျိုးရဲ့မမျက်စိရဲ့သဘောပဲခေါ်တဲ့ဥပဒနာညာလေးပေါ့လေအရှင်တိုင်းဖြစ်သွားမှာပါပဲလောဘဒနာညာလေးရဲ့ပြည့်စုံတဲ့အခါမှာနိဗ္ဗာန်ကိုမျက်မှောက်ပြုသိသွားမှာပါပဲဒီတော့ ဆွဲမှုတွေကိပြောက်အောင်ဆိုပြီးတော့အခုလိုသတိပဋ္ဌာန်လေးနဲ့ရှုမှတ်နေတော့နိဗ္ဗာန်သွားရာမလန်းကြီးပေါက်သွားတယ်မလန်းကြီးပေါ်လာတယ်အဲ့ဒီတိုင်လျှောက်လိုက်သွားလို့ရှိရင်နိဗ္ဗာန်မျက်မှောက်ပြီးပြီးကြော်တာပဲဆွဲမှုကိပြောက်မလန်းပေါက်ဆက်ရောက်နိဗ္ဗာန်ပြီတဲ့သဘောတွေကြောက်အထုလူဝသနာညာအစဉ်တိုင်းတက်သွားလို့ရှိရင် လမ်းကြီးဖွင့်သွားပြီလမ်းကြီးဖုံသွားပြီပေါ့လေအဲနိဗ္ဗာန်မျက်မှောက်ပြုလိုက်တယ်ဆိုလို့ရှိရင်အ ਨੇ ဆုံးအပယ်လေးပါးကတော့လွတ်သွားတာပါပဲနိဗ္ဗာန်စိတ်ကအပယ်မှလုံးဝလုံးရောက်ပြီအပယ်ပြီးရလွတ်သွားတယ်ဆိုရင်နည်းအကျိုးမှမဟုတ်ခဲ့တယ်ဒီမှာအဲဒါအဲ့ဒီလောက်အထိမျောမှချက်ထားပြီးတော့ဗောလေအခုလိုဖွင့်ကခြုံတော့ဣဒ္ဓံတရားတွေကိုဗောလေ ပြည့်စုံကျင့်လောက်တဲ့အထိအထောက်နိုင်ကြပါစေလို့လေးလေးနဲ့တိုက်တွန်းရင်းနဲ့ပါလို့ဒီနေ့ကျအဆုံးသတ်လိုက်ပါရစေ။